လူတိုင်းလူတိုင်းရဲ့တန်တောင်မှာဘဝဖြစ်စဉ်မှာကျင့်တဲ့တရားတွေဖြစ်စီပြီးမှတကယ်ရှိအဟုတ်ရှိနေတဲ့ကျင့်တဲ့တရားတွေဟာဒုက္ခသစ္စာဆင်းရဲအမှန်တရားတွေလို့အထက်ထပြောပါတယ် ဒီဖြစ်ဖြစ်ဖြစ်အကြောင်းတရားတွေလည်းပဲဒါပြောခဲ့ပါလား။ဒါရတတ်နဲ့ဆွဲမဲ့တဲ့သဘောလေးပေါ့။အဲဒီတရားတွေဟာဒုဒ္ဒစမြင်နိုင်ခဲ့တယ်မြင်ဖို့ရခဲရင်တကယ်ကိုယ်ပဲညာနဲ့မြင်ဖို့ရခဲတယ် မြင်ဖို့သိဖို့မလွယ်ဘူးလို့ဆိုတာပေါ့မြင်ဖို့ရခဲရတော့ဒုက္ခဖြစ်တော့ကံပြီးတော့နှလုံးနဲ့နဲ့လို့ဆိုပါတယ်ဒီတော့မြင်နေခဲ့မြင်ခဲ့ပြီးတော့နည်းနည်းတဲ့တရားတွေကိုတဏ္မာစိတ်ရိုးနဲ့ကြည့်လို့မရပါဘူး။သာဝတ္ထုစိတ်နဲ့မမြင်လာတော့အထူးပြောကြမရှိတော့ လောဘစိတ်နဲ့ကြည့်လို့မရဘူးဒေါသစိတ်နဲ့ကြည့်လို့မရဘူးအတိညာမပါတဲ့စိတ်နဲ့ကြည့်လို့မရဘူးအပြည့်အစုံရှင်းတဲ့ကုသိုလ်စိတ်နဲ့သာကြည့်လို့ရပါတယ်အရဟန္တာကြီးဆိုလို့ရှိရင်တော့ကိရိယာစိတ်နဲ့ကြည့်ရပါတယ်။မြင်နေကြလို့နည်းနည်းတဲ့တရားတွေကိုရိုးရိုးကုသိုလ်စိတ်လေးနဲ့မရဘူးဆိုတော့ အဲဒီကုသိုလ်စိတ်လေးမှာအားဖြစ်ရပါတယ်အားအတော်ဖြစ်ရပါတယ်ဒိုဒီမျက်စိနဲ့မမြင်နိုင်တဲ့ညီဝဲမှုမှုမောလေးကိုပါဝါပါတဲ့ရုပ်မှန်လည်းကြည့်ရတယ်။ပါဝါပါလို့အဲ့ဒီမျက်မှန်လည်းကြည့်လို့ရှိရင် ပရိသတ်ရှင်ရဲ့ကြည့်လို့မမြင်တဲ့အရာဟာထင်ရှားလာတယ်မြင်လာတယ်တဖာမက်ခရိုစကုပ်တို့မက်ကရင်ဖိုင်လို့ခေါ်ရတာကဒီလိုဖွယ်ရာဝတ္ထုလေးတွေကိုဆယ်ဆက်လောက်တိုးပြီးတော့မြင်နိုင်လားအစနဲ့ဆယ်လောက်တိုးပြီးတော့မြင်နိုင်လားအစ50လောက်တိုးပြီးတော့မြင်နိုင်တာပေါ့ အဲ့ဒါဒီကြတော့ပါဝါဒီအများကြီးတက်လာတယ်အဲ့တော့မှုံမွဲတဲ့အရာဝတ္ထုတွေတိမ်မွဲတဲ့အရာဝတ္ထုတွေဒီလည်းငယ်အနည်းတဲ့အရာဝတ္ထုတွေပါဝါဒီအချင်းချင်းတင်းကျင်ပြီးတော့ပါဝါဒီအချင်းချင်းထက်ထက်ပြီးတော့ရှိမှပြီးသားလားဘာမှမပါဘဲနဲ့မကြည့်ဘူး ဆိုတော့ကာယကာနုဝစီဝရတိရှုွက်ကာယပေါ်မှာကာယလို့အမိတပြီးတော့အဖမတတ္တရှိတဲ့အလေးရှိရမယ်အလေးရှိလို့ရှိရင်ရင်းလာတယ်ကမိတိဝင်နေဖြစ်တာလူပ္ပစာတွေဖြစ်လာတဲ့ဆိုတာရိုးရိုးစိတ်နဲ့ကြည့်လို့မရဘူးအဲဒီစိတ်ဟာ ဆွမ်းအားကြီးထည့်ပြီးတော့ကြည့်ရတယ်။ပြင်းပြင်းရှိနေမြင်နေတဲ့အရာကိုရှင်းမှမှာပါဝါထည့်ပြီးတော့ကြည့်တယ်လို့ပါ။ပို့ပြီးတော့ဒီလေးသက်သက်ကြည့်ကြလို့ရှိရင်ပါဝါကြီးအများကြီးထည့်ပြီးတော့ကြည့်လို့မှမမြောင်းလို့ပါဘူး။မလို့လို့ပါ။အဲဒီသဘောမျိုးလို့ပေါ့အခုဒီလိုမျိုးနဲ့ရုပ်နာတရားနဲ့သူတို့ရဲ့အကြောင်း တရားတွေကိုဘာလို့ကြည့်ဖို့ဆရာကတော့စိတ်အားကြီးဖြစ်ရမယ်စိတ်အားကြီးဖြစ်ရမယ်အဲ့ဒါကြီးကဘာကြီးလဲဆိုတော့မနေ့ကအာတာပိအယအဘုဒ္ဓပြေအာဆုတ်တဲ့အဝရိယကရိယာအစုတ်တတ်တွေကိုထုတ်ပြအောင်ပြုလုပ်ပြီးတဲ့အဝရိယအဘုဒ္ဓပြေကိမိသန္တာအာထုတ်တဲ့အဝရိယဆက်ရှိရမယ်သံတော် ချိန်တဲ့ပြရမယ်တရားဒီပါရမယ်အဲ့ဒါဒီသူကြီးအားရှိလာပြီဆိုလို့ရှိရင်တတိဟာလည်းပဲမရှိရဘူးရှိလာတာရှိလက်စာလေးကိုခုနခြေအားစိတ်ခြေလိုက်လိုက်တည်ရလာလို့ရှိရင်တစ်ချိန်ချင်းများလာရင်အတိအကျဆိုအလုံးဖြစ်လာတော့အဲဒီကတိလေးကအမှန်ချင်းမစရာခေါင်းတဲ့ပြည်လေး တတိစွမ်းဖြစ်လာလို့ရှိရင်လည်းပဲစိတ်ဆူဆီးမှုသမာဓိစွမ်းအားလည်းဖြစ်လာတာပဲဒီလိုလည်းသံသဘောရချိန်ချိန်ပြီးတော့ဖတ်နေတော့ချိန်ချိန်ပြီးတော့ပြည့်ပြီးတော့ဘာရှိခွဲအောင်လဲရှိသေးတဲ့စိတ်နဲ့တည့်လာတယ်တည့်လဲတည့်ပြီဆိုရင်ဝိရတတိသမာဓိရလည်းကောင်းပြီဆိုအထူးသဖြင့် အားစိုက်ပြီးတော့ဆွဲဆွဲစွာရှုရအာရုံမှာစိုက်ကြပြီဆိုရင်ကြည့်ကြည့်လာတာပဲအာရီကြည့်လာတာပဲနော်အဲဒီလိုအားရှိကြည့်ရမယ်စိတ်အားဖြည့်ကြည့်ရမယ်အဲဒီလိုမြတ်စွာဘုရားဒီနေ့ရဲ့နဲ့လဲတဲ့ဆရာတွေကိုစိတ်အားဖြည့်ကြည့်ရမယ်သာလူပဒနာတက်တယ်မဟုတ်ဘူး စိတ်အားကြီးရှိပါတဲ့ဆိုလိုတာကတော့လူလံဖြစ်ဆံတဲ့ဘုရားရှိရှိအောင်လုပ်ပါတတိပြည့်စုံအောင်လုပ်ပါသမာဓိလေးရှိအောင်လုပ်ပါအဲ့ဒါလေးရှိလာလို့ရှိရင်အလိုလိုပြီးတော့တာပါပဲဒီမှာဘာဝအားကြီးပြည့်လာတော့တာပါပဲအားကြီးထည့်ပြီးလို့ရှိရင်အလိုလိုပဲဒီဟာသိဝေးအရာလေးရင်းလာတာပါပဲ အဲဒါဒီစာလုံးနဲ့လက်တွေ့ပေါင်းစပ်ပြီးတော့ထပ်ပြောပါမယ်တကယ်ရုပ်တဘာဝအစစ်တွေကိုခက်ဆဲဆဲနေပြီးတော့ဘာလို့တဖြည်းဖြည်းအသေးစိတ်ပြီးတော့ဘာလို့ကြည့်အောင်ဆုံးရပါဘုရား လုံလဝိရတွေလည်းမပြတ်မှအာစိတ်ခုရလည်းမပြတ်မှပြင်တိုင်းဖုံးအိမ်မှလို့ရှိရင်ဖုံးတိုင်းဖုံးတိုင်းအဲဒီကြီးစိတ်ကလေးကတော့အောင်ဘုရားရဲ့အာစိတ်ခုကလည်းပဲတစ်စီရှိနေတော့ခြေသားကခုကလည်းပဲတစ်စီရှိနေတော့ဒီမှာပြတ်ပါလို့ရှိနေမှတော့စိတ်ကလည်းမလား တခါတခါချော်လို့ရှိရင်လည်းပဲတခါတခါမတည့်လို့ရှိရင်လည်းပဲသိပြရပါတယ်ဤတဲ့သဘောလေးနဲ့ပါပါတယ်ဒီရောတိုင်းစားလိုက်သမုံသွားလို့ရှိရင်ဆရာတိုင်းကြံပြီးတော့ကြည့်ပြရတယ်လို့ဘုရားကြည့်ပြလဲရအောင်အဲဒါက ယောဂီဆိုမနတိကာရခေါ်တယ်မနတိကာရဆိုတာလမ်းလျှောက်အောင်ပေါ့လေလမ်းလျှောက်အောင်စိတ်မှာတဲ့အောင်ရှိတယ်လို့အဲဟုတ်တယ်ပဲ့ကြိုင်ပြီးတဲ့သဘောပေါ့စိတ်ကိုပဲ့ကြိုင်ပြီးတဲ့သဘောလေအဲ့ဒါလေးတွေပါပါရဲ့အဒုက္ခမှာတော့ဒီလိုပါပဲဒိဋ္ဌာချောတာကြီးများတာပါပဲဟွန်းအဲ့တော့ အတုပါများလို့ရှိရင်တိတ်တာလည်းကြည့်တာဆော်တာလည်းကြည့်တာမကြည့်တာလည်းကြည့်တာဒါလေးတွေကြည့်ကြည့်ပြီးတော့ရှိကြရတာအဲဒီရှိတဲ့သဘောကတော့တက်ကြရတဲ့သဘောမျိုးပါပဲမနစိကာရလို့ခေါ်ရတယ်တော့အဲဒါကြီးလည်းပါပါတယ်ကျန်ကံများမှာတော့ယောနိသမနစိကာရခေါ် ဝေဒနာလမ်းကြောင်းမှန်ဖြစ်အောင်ပေါ့လေပြည့်ခိုင်ပြီးတဲ့ဘောလေးဆရာကြီးကမှန်ရပါတယ်ကျော်အားဆိုင်တဲ့ဘောလေးမှန်စိတ်ကလည်းစိတ်ကလည်းရှိနေသို့မဟုတ်နှစ်ဆက်ကမှတစ်ချိန်လောက်ရှိနေကျွယ်စုမှုလည်းပဲရှိနေရှိနေတော့တကယ်ကသူတို့မကြည့်ရဘူးဆိုလို့ရှိရင်လည်း သိပြီးတဲ့ပိုက်ဆိုင်တဲ့သဘောတွေရှိနေပြီဆိုရင်ဆရာတော်ဒီဟာလေးကြီးအားကြည့်တာလေသူ့ဝေးအာယုံနဲ့အချင်းချင်းနီးနီးလာတယ်သူဟာချင်းခလန်းလန်းကဖြတ်သန်းကြီးကိုခလန်းကကြည့်ရလို့ရှိအတန်းကြီးပဲမြင်လာတယ် ဗဒန်ကြီးကလည်းဒီချိုးလားသုံးဖို့ဒီချောင်းလေးလားဆိုတာပါတခုလည်းထင်လည်းထင်ပါဘူးတကယ်တိုးကြည့်တဲ့အခါမှာလှုပ်ရှားရှားလေးတွေ့ရတာသို့တော့အတန်းကြီးရတော့ရောက်သေးဘူးပေါ့သူလည်းပေါင်းပုံလို့ဆိုတာသူအတန်းကြီးပဲဖြစ်နေတယ်ရုပ်ကြီးအစိတ်စိတ်ဖြစ်နေတာတုံ့ပြန်ဆိုင်တဲ့သဘောလေးကရုပ်မှုရုပ်မွှားလေးရာအစ ပေါင်းစပ်ပြီးတော့ဖြစ်နေတာပဲကာယဆိုတဲ့တမန်ကြီးလို့ရှိရင်တော့ဖောင်းတန်းကြီးပဲပြုမှုဆိုတော့ပိန်တန်းကြီးပဲအတိုင်းကြီးပဲဖြစ်နေတာပဲဒီအတိုင်းကြီးဖြစ်လာတော့ပြည့်ရဖြစ်နေခေါ်ရတယ်ပြီးတော့ပေါင်းပြုမှုကလည်းပဲဝမ်းလိုက်ပါပေါင်းပြီးတော့သူရဲ့တရားလို့ဆိုရတဲ့ဝမ်းပကြီးပါလေဒါလည်းပဲ သံဌာနပိဏလို့ခေါ်ရတယ်။ပုံကြည့်ရပါလေတော့။ဖုံမုံလေးပိန်မုံလေးတွေကအာဂရပိဏလို့ခေါ်ရတယ်။အဲဒီပုံကြီးပုံကြည့်တဲ့အာဂရပိဏလည်းရောနေ။ဒီအတိုင်းကြီးဆောက်သွားအောင်ပေါ့လေ။တိုင်းကြီးဆောက်ဖို့တော့ဘုရားဆိုတကယ်အရှိကိုမြင်မှတိုင်းကြီးကပြောတာ။ ဆက်ကုဏခြာရမ်းကိုတိုးတိုးတိုးတိုးကြည့်တဲ့အခါကျတော့နည်းနည်းလေးရှုပ်ခြားရနေပြီးတော့ဉာဏ်ရည်ရှုပ်ခြားတာကြီးကြည်လာတယ်။နိကရောက်သွားလို့ရှိရင်နှကောင်တော့သုံးကောင်တော့သွားနေတာ။စိတ်နိကသွားပြီဆိုလို့ရှိရင်တကောင်နဲ့ကောင်နဲ့တွေ့ရတော့တာ။အဲဒါအတန်းရောက်သွားတယ်။ပြည့်ရကြည့်ရောက်သွားတယ်။တကယ်ရှိမြင်ပြီဆိုလို့ရှိရင် အဲဒီပြည့်နေတဲ့အလိုလိုပြောက်သွားတာလိုဘရှိမှရှိတယ်တကယ်ရှိအကောင်လေးတွေကိုမြောင်ကြည့်လို့ရှိရင်ခုနတန်းကြီးဆိုတာပြောတယ်လို့ထို့အတူပဲခုံးခိတ်တိတ်ခိုက်မှာဖောင်းလာလေးတွေကအများကြီးရှိတယ်ကွာဟွန်းအဲကိုလက်လာပြီးကိုညာနဲ့စီစဉ်ရပြီးဒီအောင်ဆိုပြီးတော့ပေါ့ခုနအဘုရားအားချက်မှုကအဲဒီချုပ်ခွဲအာရုံစီရောက်အောင် တွန်းပြရတယ်စိတ်ကိုတွန်းပြရတယ်သုံးဖို့တတိကိုတွန်းဖို့ပြရတယ်တရားကိုလည်းချိန်ပြရတယ်မရောက်ဘူးမတည့်ဘူးဆိုလို့ရှိရင်လည်းတဲ့ကံပြရတယ်ဤပြရတယ်တော့အဲ့ဒါလေးအဲ့လိုလုပ်ပါများလို့ရှိရင်ရှင်ကြီးအဲ့ဒီဟာလေးတွေကအားရှိလာတယ်တတိလေးတွေလည်းကောင်းလာတယ်မှတ်နေတာတွေများလာတယ် တတိကောင်းတော့ခရိကသမာဓိလည်းပဲအားပြည့်တယ်လို့ဖြစ်သွားတာတတိတစ်ချက်မှလည်းသမာဓိတစ်ချက်ရသွားတာဆွာလေးနောက်တစ်ပြေးကြီးလာကြီးလာတဲ့အခါကျတော့အဲ့ဒါထုတ်ဆက်တာလေးတောင်းလာလေးဒီရှင်းလာလေးဒါလေးတွေ့တာဒါပေမဲ့လို့ဝမ်းပိုက်ပုံသဏ္ဍာန်နဲ့ဖုံးဖို့ကအရှင်းတာပြည့်ရတာတော့မပြောသေးဘူးတပြေးကြီးအထုပ်ပါများလို့ရှိရင်တော့ တောက်တာတင်းတာလှုပ်တာလေးဒီဒီဖွယ်လေးအစားပေါ်လေးတန်တန်နေရင်းလာတယ်ဝမ်းပဲပုံစံလည်းမသိတော့ဖောက်လို့ကိုယ်ရဲ့အခြေအရလည်းဖြစ်မသိချတော့သိချတာကတောင်းတာကြီးရှင်းတာကြီးဆုပ်တာကြီးအဲရွေ့ရှားတာကြီးဘောလို့တာကြီးဒါတွေပဲတန်တာသိတာလေတကယ်ပရမအဖြစ်ကြီးမြေအောင်ကြီးလို့အားဖြစ်ပြီးတော့မြေအောင်ကြီးလို့ ပြည့်လာပြီဆိုလို့ရှိရင်တန်တာလေးမြင်တော့တာပဲခုနဖုံစားတဲ့ပုံသဏ္ဍာန်နဲ့အဂရပညာတိလိုပဲဒီကိုယ်ကြီးကမရှိတာမဟုတ်လို့မရှိတဲ့အနေနဲ့ပဲသင်စားတော့တာဆိုတော့ဘယ်ကတော့ပညာပေါ်တော့ပရမဂုတ်တယ်တကယ်အရှိငမုတ်တရားတဲ့တရားတွေငုတ်တယ် ဆိုတော့ရှုမှတ်ပြန်များတဲ့ခါကျတော့အားရှိလာလို့ဆိုလို့ရှိရင်ပရမခေါ်တော့ပြည့်ညတ်တွေငုတ်သွားတယ်ဆိုဆိုရတယ်ကွာအဲဒီပြည့်ညတ်တွေငုတ်သွားတဲ့အထိပါလို့တော့လို့ဆိုတော့ခုနပြည့်တဲ့စီဘုရားအားထုတ်ခုနပေါ်တဲ့အောင်နဲ့ရှုမှတ်တဲ့စီနဲ့ကဲအောင်လို့ရွှေစုဖို့ရဲတာလို့ပဲဒီညလို့ရှိရင် ညှိပေးရတယ်၊တိုက်ခိုက်ပေးရတယ်အဲဒါလေးဒါလေးတွေသိအရေးကြီးတယ်အဲလိုပေါင်းလိုက်တဲ့ရင်မှာသူ့အမိလေးတွေတက်တက်ပြီးတော့အဲလိုဖုံးမှုပေါ်ပဲစိတ်အားစိတ်စိတ်ကြိုက်ရဲစွာရှိမှပါဆိုတာပါလို့ဘုရားပြည့်စိတ်အားစိတ်ကိုလည်းရှိစိတ်အားစိတ်ကိုလည်းရှိတော့ ပြည့်ယူမှုကအစမတန့်ရှင်းတဲ့စိတ်တွေရှိခွင့်မရဘူးဒီအပြည့်ကျတဲ့ကုသိုလ်စိတ်ကလေးတွေပဲဖြစ်လာတာအတန့်ရှင်းရှိနေတာပဲဒီမှာတော့အရုံးမကြီးရဲ့တဲ့အောင်ချိန်ပြီးတော့စိတ်ဟာတရားတော်ချော်တော်ဝတ်တော်တာမရှိတော့ကောင်းတဲ့အာရုံလေးတွေမြင်ကြားရင်လည်းစားရင်ကြည့်ကြလား အဲ့ဒီဥတီချက်တွေရှိတော့သက်ကလေးတွေမြင်ရတာဒီရဖြစ်စီဖြစ်လို့ဖြစ်စီဒီပါရဝတ္တတိကကျင်းနေတာနာလုံးစုံလုံးစိတ်တွေရှိပြီးတော့မနာလုံးကိုတုံ့ပြန်ရှိပြီးတော့သူများနှိစ္စခြင်းတော့ဒုက္ခပေးခြင်းတော့ဝိဇ္ဇာဝတ္တံရှိဘူးလွဲချော်တဲ့ ကြံရွယ်ချက်တွေဆိုတော့ဘာမှမရှိအဲ့လိုလက်ကျင်းနေတာပဲဒါလို့ဆိုရင်တော်တော်တန်ရှင်းနေတဲ့စိတ်ကလေးကအဲ့ဒါလည်းအကျိုးရတော့တယ်စိတ်ကြီးပတ်ရှင်းအဖြစ်ကင်းတဲ့ကုသိုလ်စိတ်ကလေးဖြစ်ပါလေကောင်းခြင်းအမှန်တော့ဒါကောင်းတဲ့သဘောပဲတခါတခါလည်းပဲမမြင်ရလို့ရှိရင်လည်းရှိပြီးတော့ပက်ကန်ပြီးတော့ ဒါလေးတွေကညီမျှပြီဆိုလို့ရှိရင်ပို့ပြီးတော့ပဲတန်ရှင်းတဲ့စိတ်ကလေးတွေအဖြစ်များလာတယ်။နောက်တတိလေးကတ်လာတယ်တော်တော်လေးကတ်လာတယ်။တခါလေး7မိနစ်လောက်တခါလေး3 3မိနစ်လောက်ကတ်လာတယ်။အဲဒီတတိလေးကတ်လာတဲ့အခါမှာအဲဒီတတိလေးကစိတ်အစဉ်ဉာဏ်မှုရောက်ကာကွယ်ထားတယ်ဆောက်ရှောက်ထားတယ်ပိတ်ဆို့ထားတယ်။ စိတ်ရင်းကြည်ရလုံးလုံးဆုံုံဖြစ်နေတာအဲဒီတတိယသုံးရတတိတိရှိတယ်လို့တတိမဲ့လို့ဖြစ်ခွင့်ရှိတယ်ဒီအကျေးတွေပေါ်လေအဲ့ဒါတွေမရှိဘူးတတိယရှိရအနောက်ချက်တွေကလုံးလို့လုံးနေဆိုလွတ်လပ်တာပဲလွတ်လပ်တယ်ဆိုရင်ຢာကနေလှုပ်ရှားတာရှိဒေါသနဲ့လှုပ်ရှားတာရှိငြိနေတာပဲ။ စိတ်ညီတာတော့သမာဓိခေါ်ပါတယ်တော့သမာဓိလည်းဖြစ်လာတာပဲဖြစ်လာပြီးတဲ့တစ်ချိန်ကြီးအားကောင်းလာတယ်တော့အဲ့ဒါပို့ပြီးတော့စိတ်ညီတာရှိဖြစ်ချင်းကောင်းခြင်းမှာပါဆိုတော့စိတ်ညီတာရှိတယ်စိတ်တန်ရှင်းတဲ့စိတ်ကြီးသူတို့အားကြည့်လာပြီဆိုရင်သူတွေအာယုံကြီးလည်းရောက်အောင်တွန်းအားဝိရိယ ချိန်အားတတိအဲချိန်အားဟုတဲ့အာယုံကိုကပ်ပြီးတော့ဆုံးရတည်ရဲ့တတိအဲဒီထိုက်တာမှာရာဂဒေါသထိတ်ရှားမှုရှိပဲနဲ့စိုက်ပြီးတော့ရင်ပြီးတော့ကြာသွားတဲ့သမာဓိတစ်စက္ကန့်မှာဒီချိန်ရောက်ဖြစ်သွားပြီဆိုလို့ရှိရင်တခုချင်းတွေ့လို့အားနေနေပြီပဲလို့အားနေတဲ့အရာတွေကပေါင်းစပ်လိုက်တဲ့အခါကျတော့ အောင်ဝဲကိုကောင်းတော့အောင်ပေါ်ပြီးစွန့်ရည်ဖြစ်လာတာအဲဒီစွန့်ရည်တရားမယ်အဲဒီစွန့်ရည်ရှိတဲ့အခါဘာမှအထုမသိအောင်တော့စိတ်ရည်တန်ရှင်းဖြစ်ခင်ကောင်းရင်မှစိတ်ရည်ဖြစ်ထားတဲ့တန်ရှင်းတော့ကြောကြောကြဲကြဲကျင်းနေတာပဲမနကောင်းတာပဲအဲဒါလေးရှုရပါတယ် ဒီလိုဖောက်ခဲ့ဆိုရင်ကသူပြောခဲ့တဲ့အင်အားစုတွေညာလာရင်ညာတော့စိတ်ကလေးကကြီးကြီးတွေကျတော့ကြီးလာတယ်ကြီးလာတော့ကြီးလာတာပဲအဲဒီလိုအကြီးကြီးများပြီဆိုလို့ရှိရင်ဘုံလေးမှတ်တဲ့အခါမှာ တောင်းတာလေးတင်းတာလေးဖြူရှိတာလေးကြည့်တာဒီကတကတောင်းတာဒီကတကတင်းတာဒီပြမှုမတဲ့ခါမှာတကတကလှုပ်ရှားတာဒီရွေ့တာဒီပါလိမ့်မယ်တကယ်အရှိသဘောလေးတွေကြည့်တာကဒါတကယ်ရှိအောင်ရှိနေတာပဲရုပ်ပရမတ်ကိုသိနေတာအဲဒီရုပ်တရားတွေကလည်းပဲ ရှုမှုနဲ့ဆက်ဆက်ပြီးတော့ဖောက်မှုလေးတွေရှက်မှုနဲ့ဆက်ပြီးတော့ပုံမှုလေးတွေဖြစ်လာ။ကျောင်းနဲ့အချိုးကဆက်သွားနေတယ်ဆိုတော့သို့တော့အဲ့လိုကြည့်တဲ့အပိုင်းကြီးရတော့ဝမ်ဘက်ပုံသဏ္ဍာန်နဲ့ရောနေသေးတယ်။ဖောက်မှုပုံမှုဆိုရဲအရှင်းရလည်းပါနေသေးတယ်ပုံသဏ္ဍာန်ပြည့်တဲ့အာဂရပြည့်တဲ့ရောနေတော့မရှင်းသေးဘူးပေါ့ဒီမှာ။ အချင်းချင်းမလို့တကယ်အရှိကြီးသွားတယ်ဆိုတော်တာပဲနောက်ပုံသဏ္ဍာန်လေးသူ့ဘာသူကြောက်တော့မှာပဲအဲဒီရှိမှနေရင်ကစိတ်ဆိုတာကိုထားရနေတော့မဟုတ်ဘူးစိတ်ကြီးထွက်တယ်စောစောကလည်းထွက်မှမသိဘူးနောက်တော့ထွက်မှသိတာလေဆရာကြီးကလည်းသိတာပဲအဲစိတ်ကလေးတွေထွက်နေပါလားဆိုမှတ်ရတာက ဒါလည်းတကယ်အရှိကိုသိတာပဲဒီမှာကတကယ်ရှိမှလို့သိရတာပဲဒါအရှိလေးတွေဖြစ်လာတော့တမတကယ်ရှိကိုဒီလေးတိုးလာတယ်လို့ဆိုရမှာပါတော့ထိုင်လာကြကိုယ်ထဲမှာလောင်းလာပြီးဖူလာပြီးကြိုက်တာတွေခဲတာတွေဒါတွေပေါ်တယ်ဟောအဲ့ဒီဒီဆက်ရောက်သွားတယ်လောင်းလာငါးပါးတည်ရပူလာအဲရတာရမှတည်တယ် လေစုခံခဲ့တာလေစုခံကိုသိတယ်ဒါအရှိကိုအရှိတိုင်းသိတာပဲခေါင်းကပင်နာပြင်ကိုယ်ထဲမှာတကယ်အရှိလေးကြီးအကျမ်းစာအကျမ်းစာသိကြည့်လာတော့ထိုင်နေတော့မျက်ကြည့်ရတော့မိတ်လာတော့အသာတော့ကြားနေတယ်ဒါကလည်းအသာလေးတွေဝင်လာလိုက်ဒါကလည်းကိုယ်ကကိုယ်အနာလေးတွေကနှောင်းနဲ့ရောက်လာလိုက် ဒီကံကစားတာမဟုတ်တော့မထင်စားဘူးပေါ့လေအဲကိုယ်ထဲမှာပူလိုက်အေးလိုက်မာလည်းကြောက်လိုက်စသည်ပေါ့လေဒါမျိုးလေးဒါမျိုးလေးတွေချင်းလာတာပဲဒါအထွေထွေသဘောတရားလေးတွေချင်းလာတယ်အဲ့လိုလေးသိတာဒါအတိလေးတွေချင်းလာတာသို့သောကြီးလေးတန်ရှင်းမှုကစိတ်ကသိအာမကောင်းသေးတော့မပြတ်သားသေးဘူးအတုံးလိုက်ချင်လည်းပဲသိရတော့ ဒါမှတိုင်းကြည့်တာပါတောင်းတာကြည့်တာလှုပ်တာတွေကြည့်တာရုပ်ကိုကြည့်တာဒီတောင်းတာကြည့်တာလှုပ်တာတွေဟာသူကစိတ်ကလေးနဲ့တွဲပြီးတော့ဖြစ်လာတာဖြစ်တော့တောင်းမတင်မကြည့်တာလေးတွေဒါလည်းနတရားတွေဖြစ်နေတော့နတရားတွေကြည့်တာပါလေသူကလည်းမရှိဘူးလို့ကြည့်တော့တာပါလေကအဲ့ဒီလိုခွဲခြားပြီးတော့ကြည့်တာကတော့တဖြည်းအတီလေးက တိုးချဲ့လာတယ်ဘာဖြစ်လို့လဲဆင်ဆက်ပြရှိမှနေတဲ့စိတ်ကလေးကကြီးကြီးနေလို့ကြီးကြီးနေလို့တတိယဘောလေးအကြည်တအတိတတရားလည်းအားကောင်းလာလို့အမြင်လေးကသန်းလာတာအားကြည့်လာတော့ကိုယ်အမြင်သန်းတယ်ဒီဝေတစ်ခုကိုအနိကကြည့်ရပြီဆိုရင်ပြီးရတယ်လို့ပြောလေခုနစိတ်ကလေးကရှုခွေးအောင်နဲ့နိကတော့ပြီးပြီးသားသာသိလာတာတမန် အနိကလေးလေးဒီလောကတွေ့တယ်လေအဲဒါဒီလောကရှင်းရှင်းသိချင်လို့ရှိရင်ပေါ်တဲ့အာယုံကြီးအတိကလေးကက်ကက်သွားအောင်မလို့တောင်းအားနဲ့အချိန်အားအမြဲတမ်းပြရတာပဲအဲမမြင်ဘူးဆိုလို့ရှိရင်လည်းသူကရှိပြရတာပဲအဲဒီလိုလုပ်ပါများလို့ရှိရင်ရှိခွက်အောင်လို့ရှိခဲ့ရှိတဲ့စိတ်နဲ့ဒီဒီဒီကတ်တော်တာပဲဒီကတော့ပြီးပြီးကြတာပြေးတာပါပဲ နောက်တစ်ခုတည်းမဟုတ်ဘဲနဲ့ပါလေအများကြီးဒီမှာအစိတ်စိတ်တွေတွေ့လာနေတာပဲနော်ခုနဒီကွန်းတစ်ခုကိုရိုးမျက်စိနဲ့မကြည့်လို့မမြင်လို့ရှိရင်ပြင်းမှလည်းကြည့်တဲ့အခါပြီးသားပါလေတစ်ပြက်ဆယ်စားအစနဲ့ဆယ်ကြီးတဲ့ဘဝအားကောင်းတဲ့မှန်လို့ရကြည့်လို့ရှိရင်ပုံပြီးသားတယ်လို့ပေါ့အဲ့ဒီလိုနောက်ဖြစ်လာတာပဲနော် ကိုယ်ရဲ့ရုပ်တည်ဉာဏ်ကြီးဆိုတာကြောင်းကျိုးဆက်ဆက်ပြီးတော့ဤဉာဏ်ဖြစ်နေတာဒီအကြောင်းနဲ့ကျိုးဆက်ဆက်ဖြစ်တဲ့နေရာမှာလည်းသူ့အကြောင်းနဲ့သူ့အကျိုးပဲဒီယောဂီကဖုံးပြမှုမှတ်နေရင်ကတစ်ခါတစ်ခါမှာလေရှုမှုမရှိလို့ရှိရင်ပေါင်းပေါ်မလာဘူး သူကကမှာဆက်မှုရှိလို့ရှိရင်တော့တုံ့မှုမပေါ်ဘူးရှိမှုဆက်မှုနဲ့ဆက်ဆက်ပြီးတော့ဖြစ်နေတဲ့ကောင်းတုံ့မှုဟာရှိမှုဆက်မှုအကြောင်းပေါ်မှာကြီးနေရတော့မရှိရင်ကောင်းမှုပေါ်မဆက်ရင်တုံ့မှုပေါ်ဆရာကြီးရှိတယ်သူအကြောင်းနဲ့ကျုပ်မှတ်လို့ရတဲ့ခါတခါမှာပိန်မှုလေးကငုတ်သွားတယ် ပုဂ္ဂလိယကောဆိုတော့ပြုံးမှုမမရဘူးအာယုံမပေါ်တော့သူ့ကိုကြည့်တဲ့စိတ်လည်းမပေါ်ဘူးရုပ်အာယုံပေါ်မှကြည့်စိတ်လည်းဖြစ်ရတယ်ဆိုတော့ပြုံးမှုပေါ်မှပြုံးရလို့မှတ်ကြည့်တဲ့စိတ်ဖြစ်ရတာနောက်အကြီးခိုက်ကြမှာဒီစားတဲ့အကြီးရုပ်တွေပေါ့ဒီအကြီးရုပ်အကြီးစိတ်တွေလည်းမသိရဘူး အဲ့ဒါကဖောက်မှုတွေပါပြောက်သွားတယ်ငုံသွားတယ်အဲ့ဒါတို့ကတော့ပိန်ရုပ်လည်းမကြည့်ရဘူးပိန်တဲ့အာရုံလည်းမကြည့်ရတော့ဒီရှိစီရအာအကြောင်းအာရုံရှိမှရှိတည်တဲ့စိတ်ဖြစ်ရတယ်ဆိုတော့ရှိစီရတိစီရအာရုံကြောင့်ပေါ်လို့ရှိရင်အတိလေးကြီးဖြစ်ရတယ်မရှိရင်အတိမဖြစ်ဘူးဆိုတာ သူရှိမှသူဖြစ်တာသူရှိသူဖြစ်ဖို့ဆိုတာပေါ့လေအကြောင်းနဲ့အကျိုးနဲ့သူအကြောင်းနဲ့သူအကျိုးဆက်ဆက်ပုံကြီးဖြစ်ပုံရှိတယ်လို့အကြောင်းမပေါ်ရင်လည်းအကျိုးမပေါ်ဘူးပေါ့လေအဲဒါကြီးပါသိတာအဲဒါကတော့အကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဖြစ်ပုံကိုကြည့်ရတဲ့သဘောပါပဲ။ သူတို့ပေါ်ရပေါ်ရသူတို့ခြေတိုင်းအားဆက်ပြီးတော့ခြေတိုင်းကခြေတိုင်းခြေတိုင်းတတိကအားပြပြီးတော့စိတ်ဆူစီးမှုသမာဓိတွေဖြစ်လာတဲ့အခါဇာတော်ကဆုတ်ဆောင်းမှုရှိတယ်ငြိမ်ပြီးတော့ဟောရင်ကျက်လာလို့ရှိတယ်ကျုပ်နဲ့နာနဲ့ကြွယ်ကြည့်ပါကျုပ်နဲ့အကြောင်းကျိုးကြည့်တာ တုံးကျိုးရှိတာမျိုးတွေကအမှန်ထိရှားပါတယ်ဆိုတော့ဘုံပင်မှုဖတ်နေရအဖြစ်ကူးလေးပေါ်လာဒီပေါ်တဲ့စိတ်ကူးလေးကိုလက်ပြီးတော့မှတ်အဲဒီစိတ်ကူးလေးမပြောက်ဘူးအခြားစိတ်ကူးလေးတစ်ခုကရောက်လာကြပြီဒီစိတ်ကူးလေးတိုက်မှရပါမယ်သူ့မှတ်တယ်တော့ဒီစိတ်ကူးလေးအောင်ပြောပြီးအခြားစိတ်ကူးအဖြစ်ပေါ်လာတယ်အဲဒီလိုပေါ်လာတဲ့အာရုံအစနဲ့အလဲ ဖြည့်ခြင်းကအဆုံးအဆုံးတမတည်သေးပဲလို့ဟောဒီနောက်ဆက်အဖြစ်အဖြစ်ပေါ်လာတော့လေတွေ့တာဒါတွေလည်းအယုံကြောင်းခံပြီးတော့အာရမဏိကခေါ်တဲ့အတိစိတ်ကလေးဖြစ်ပုံပေါ့ဒီလိုသင်ရှားပါလေရတာလေးကဒီလိုသင်ရှားတယ်တရားရလာပေါ်လာရတယ်ရတယ်ဒီလိုရတာလေးအောင်ပြောမတော်သေးရင်စသဖြင့်ရသွားပြီးရတာလေးကပေါ် စိတ္တလေးတွေလိုက်လိုက်ပြီးတော့ဖတ်နေရတာပေါ့လေအာယောအတိတ်တွေပေါ်တိုင်းပေါ်တိုင်းပေါ့လေကျူကိုကြည့်တဲ့ဒီလမ်းအကြောင်းတရားတွေရလည်းစစ်ဆက်ပြီးတော့ဖြစ်နေတယ်ဆိုတော့အာယုံကြောင်းခံပြီးတော့အာရမဏိကခေါ်တဲ့အကျိုးတရားတွေဒီခန္ဓာတရားတွေဖြစ်နေတယ်ဆိုတော့ဒါလည်းပဲကြည့်နေတယ်ဒါပဲယောဂီက အဲလိုကြည့်နေတာကဟာစိတ်ပိုင်းဆိုင်ရာပေါ့လေအားလို့ကြည့်လာလို့မျိုးပြအားစိတ်ပေးနေတော့ပြီးဝါစာအကြည့်ရခဲ့တယ်ချိန်ပေးနေတော့ဘောလားစိတ်ကြီးချော်လွဲပြီးတော့ဝိသဝိတ္တသုံးမျိုးပေါ့လေအဲ့ဒါမပေါ်ဘူးအဲ့ဒါလည်းတန်ရှင်းနေတာပဲ တတိရိယာဖြစ်သွားတော့စိတ်ကစိတ်ကတတိရိယာဖြစ်ပြီးတော့ဒီကြီးတွေတာထားတယ်ဆိုတော့ပြီးတော့စိတ်ကြီးလုံဆုံးနေတယ်ကြည်လင်းတဲ့စိတ်ကလေးစိတ်ကစိတ်ကကြည်လင်းအောင်ဆုံးရောက်လို့ဆုံးလုံးဆုံးဆုံးဖြစ်နေတာစိတ်ကလေးတွေကြီးကြီးကျင်းလို့ကြီးတဲ့ ဒါစိတ်ပိုင်းဆိုင်ရာအားတွေကြည့်ကြတော့ဘောဘုရားမျက်စိကိုမြင်တဲ့ဟာကိုညမှတတ်ကြည့်တော့မမလူတတ်ကြည့်တော့အစစ်စစ်ဆင်းရဲလာရလားဒီရခါလို့မမလူကကြီးတယ်လို့အကြည့်တတ်ပြီးရောက်လာပါဝါဒီအဲပြည့်လာလို့မြင်တာပေါ့ပါဝါပဲပြည့်ပဲမြင်လိုက်လားဒီလိုခွန်နဲ့တွားကြည့်ပဲမြင်လိုက်လားပါဝါဒီကြည့်လာတော့အားတွေကြည့်ကြည့်လာတော့ နော်ရင်းလာတယ်ဒီမှာအာရီကြည့်တော့ရင်းလာအာရီရှိလာပြီကြည်ပြီးတော့တီလာပြီဆိုလို့ရှိရင်ပါပါလေးဒီမှာရောက်လာတဲ့ခါကျတော့ရှိတော့ဒီကြည်လာတာပဲအဲဒီကြည်တာဟာမမကံကြည်တာသမသသမဇာနောယသမဇိယဆိုတာပါလေမမကံကြည်တာကိရိစုံတော်ကြည်တာ ကိုယ်တိုင်ကြည့်တာဆရာပြောလို့ကြည့်တာကိုစာစာပြောလို့ကြည့်တာမဟုတ်ကိုယ်ကိုယ်တိုင်နဲ့ကြည့်တာမမကံကြည့်တယ်ပြည့်စုံကြည့်တယ်ကိုယ်တိုင်ကြည့်တယ်အဲဒါရင်းလို့ရအောင်ဆောင်ရဆောင်ရဒီနေရာမှာစကားသုံးကအမှန်ကောင်းပါတယ်ကွာဒီလိုကြည့်တဲ့နေရာလည်းပဲဘလုံးမဆိုးကြီးဘူးကိုယ်ကိုယ်ပြပြဆက်ဆက်လာသူချကြည့်တာ ရုပ်ရုပ်တိုင်းနာနာတိုင်းကြောင်းနဲ့ကြောင်းတိုင်းဆိုတဲ့ဆိုတိုင်းဒီလိုကွဲပြားရအောင်ထူးထူးခြားခြားရှိတာကွဲပြားလေးဒီတဲ့ထူးခြားခြားလည်းရှိတယ်ကွဲပြားရှိတယ်ဆိုတာမရောဘူးထူးခြားခြားရှိတယ်ဆိုတာစာကြည့်နဲ့ခုနစာပြုလို့ကြည့်တာနဲ့ကိုယ့်ကိုယ်ကြံစားကြည့်တာနဲ့အဲဒါလေးထူးခြားတယ်ဒီလိုသာတယ်အတိအကျပေါ့ဒါရင်းလို့မရဘူး အဲဒီလိုအဖြစ်မျိုးသာတစ်ခေတ်အဖြစ်ခေါ်ရတဲ့ကောင်အဲဒီလိုအမှန်တိုင်းကြည့်ပြီးဆိုရင်ရုပ်ကိုရုပ်တိုင်းနာနာတိုင်းရုပ်နာတဲ့ဘက်တစ်ခုနဲ့တစ်ခုပြောပဲနဲ့ပြီးအကြောင်းအကြောင်းတိုင်းအကျိုးအကျိုးတိုင်းအကြောင်းနဲ့အကျိုးလည်းပဲပြီးပြီးဒီလိုရှင်းပြီရှင်းပြီဆိုတော့အဲ့ဒီရှုပြီးတဲ့ခုနရုပ်သင်္ခါရတရားပေါ်မှာဒါလောကလို့ခေါ်ရတဲ့နေရာပါ သင်္ခါရလောကလို့ခေါ်ပါတယ်။ပိုင်ဆိုင်စွာရှိမိတဲ့ရုပ်သင်္ခါရတရားပေါ်မှာပိုင်ဆိုင်ရင်လည်းရှိသွားတော့ခုနအပိစ္ဆာခေါ်တဲ့လောဘလည်းဖြစ်ခွင့်ရဒေါမနတနဲ့တွဲပြီးဒေါသဆိုတာကိုဖြစ်ခွင့်ရပါတစ်ချက်အတီလေးပေါ်တိုင်းပေါ်တိုင်းကတစ်ချက်စာတစ်ချက်စာပေါ်တယ် ချိန်ပိုင်းချိန်ပိုင်းလေးတွေဖြစ်ခုမြာပဲနဲ့ငြိမ့်နေတာအဲဒါဟာသတိပဋ္ဌာန်ဘာဝနာတရားအထုရရင်ရဲ့လက်ရင်းချိုးပဲအဲဒါကိုမြတ်စွာဘုရားဟောထားတယ်သတိပဋ္ဌာန်ကြောင်းကြီးလမ်းလမ်းလျှောက်တဲ့ပုဂ္ဂိုလ်ဟာစိတ်ရည်ကြည်ကိဝစီကျေဖို့ဖြစ်ပါလေအဲဒါဘာလဲဆိုလို့ရှိရင် ကိုယ်ရာလေးပေါ်တဲ့ရှိမှတဲ့ကာနိမဆရာလိကကိုယ်ရာလေးစိတ်တည်အခြားအခြားအာရုံတွေပေါ်တဲ့ဘုလို့ရှိမှတဲ့သတိပ္ပံတရားပဲလို့အဲဒီမြတ်စွာဘုရားတည်တည်ချာချာထောက်ပြထားပါလေဒီလိုမျိုးဒီကျိုးလေးတွေဖြစ်ရတာဟာခြုံသားတဲ့အပူဇော်ကြီးအာသမှုဝရိယ စွမ်းဆုံးရစွာရှိနိုင်တဲ့တတိအစွမ်းပြီးတော့ရာဂရောသလှုပ်ရှားမှုရှိပဲနဲ့ငြိမ်သက်တဲ့သမာဓိအစွမ်းဒီကသမာဓိလေးပါကြီးအစွမ်းနဲ့ရှိလာတာပဲသတိလာတာကစာပြုလို့ကြည့်တာ ဆရာပြောလို့ကြည့်တာကျန်ဆက်ကြည့်တာမျိုးမဟုတ်ဘူးတကယ်ကိုကြည့်တာပဲသတိရရရုပ်ရည်နာရည်အကြောင်းရည်ကျိုးရည်လို့꿰ကြည့်ပြီဆိုလို့ရှိရင်အဲ့လိုကြည့်ရတဲ့ဒီခါရလောကမှာအတိကဖြစ်သွားတော့ဟုတ်လားသာယာစရာဖြစ်ပြီမလို့သာယာမှုဖြစ်ဘူးတတ်မှတ်မှုဖြစ်ဘူးလောကနဲ့ခင်သွားတယ် အမတိကောင်းနေလို့ရှိရင်လည်းကိုယ်စိတ်ချက်မဟုတ်တဲ့မုန်းစရာနဲ့တွေ့လည်းမုန်းမှုမရှိဘူးရှိအမုန်းတွေပေါ့လေရာဂဒေါသတွေအဲ့ဒါတွေလို့ကျင်းလို့တာပဲအဲ့ဒါဝိရိယတတိသမာဓိအတိပညာတွေဖြစ်တိုင်းဖြစ်တိုင်းပေါ့လေအဲ့ဒါတွေတွေကကျင်းနေတာတစ်ချက်မှတစ်ချက်ကျင်းတစ်ချက်မှတစ်ချက်ကျင်း ရှုမှတ်တဲ့သဘောနဲ့သူကျင်းတဲ့သဘောလေးတွေကတခါတည်းတွဲရတွဲရသွားနေတာပါ။ဒါမတိလို့တွဲတာလည်းမရှိပယ်တာလည်းမရှိတိတိပြီးတော့တွဲတဲ့သဘောရှိရတာလည်းမရှိပယ်တဲ့သဘောတွဲတာလည်းမရှိအကုသိုလ်ရဲ့အရေးအမြစ်ဒီ၃မျိုးဟာကျင်းနေတာပဲ။ အဲဒီမပါများလို့ရှိအချိန်ကရနေတော့တစ်ခါတစ်ခါမှသက်ကလေးတွေလွတ်နေပြီမလို့7မိနစ်လောက်7မိနစ်လောက်လွတ်နေပြီမလို့ကျောပတ်လောက်ပြည့်တာမရှိမဖြစ်ခဲနဲ့ပေါ့လေဆက်ပြီးတော့ငြိမ်းငြိမ်းငြိမ်းနေတာလေးနဲ့ယောဂီရတွေ့ရတတ်တယ်ရှင်ရသွားနေတာပေါ့အဲလိုကျင့်တာကိုတော့ဝိက္ခပလခေါ်ပါတယ်ခုနတဏ္ဍက တကယ်ကဝိရိယလို့ခေါ်ပါတယ်ကောအစောစောဝင်ကတော့နောက်အရှင်ရတာတဲ့ခါကျတော့ဝိခမနာဝိရိယတော်တော်ဝိခေါ်ပြီးတော့ကျင်းနေတာလို့ရှင်းနေတာတဲ့ဒါကသူရှားတယ်ပြောတော့ဥပမာဘာနဲ့တူလဲဆိုလို့ရှိရင်အကြောင်းတစ်ခုမိတဲ့ဆက်ခုထားတဲ့အခါ ပြီးရမှနေတော့လည်းပူးနေတော့မကတ်နိုင်ဘူးပဲကောင်းမှလည်းမကတ်နိုင်ဘူးပြီးလေးကဆွဲထုတ်ပြီးတော့အပြင်ရောက်တော့တဲ့ခါမှလည်းပဲဒီအပူရှင်ကအပြေသေးဘူးပြောက်သေးဘူးသို့တော့အပူပေးတဲ့ကြီးရတော့သူ့မှာတော့အဆက်ပြတ်သွားပြီငကိုရှိနေတဲ့အချိန်ကသူ့မှာရှိနေတယ်အဲ့ဒီခါမျိုးမှလည်းတွားပြီးတော့မခံရဘူးပဲကောင်းမှလည်းမကတ်နိုင်ဘူး အဲ့ဒီသဘောမျိုးပေါ့ဒီဝရရှိကြတော့အဖူရှင်ရစက်ကစက်ကရနေစက်ကရရနေတော့ဘယ်သူမှမနားထိုင်မကိုင်နိုင်ကြလို့ပဒင်ကကုသရဆိုတာဖြစ်နေတယ်လို့ဟောဒီဆွဲထုတ်တဲ့အခါကျတော့နောက်ထပ်အပူအတိအစစ်ပြတ်သွားပြီမှလည်းငါကရှိရေးဆွဲကအရှင်ကရှိနေတော့ဟောလည်းမကိုင်နိုင်ဘူး တော်တော်ကြီးရှိကြီးရရှိပြီးတော့ပြိတာတွေလည်းပဲကြွားမြက်ကြွားနေတယ်အဲဒါစိတ်ရှိယုံကြည်နဲ့ဖတ်တဲ့ယောဂီတွေမှာအဲဒီအကျိုးကတော့မှတ်တိုင်းမှတ်တိုင်းရနေတယ်ကွာသတိကြီးရှင်းအကြီးတွေကဲဒီလည်းဒီအဲဒါ ကြီးပြီးတော့နေတာတီးပြီးတော့နေတာအဲ့ဒါလည်းချင်းဖြစ်ဖြစ်သက်သက်ပါရဲ့ဖြစ်နေတာဒီမှာအဲ့ဒါဆိုတာစိတ်ဓာတ်ဖြစ်လာပြီဆိုလို့ရှိရင်ဒီကဘာဝနာစိတ်ဟာအားကောင်းလာပြီပေါ့အနုပဒနာဆိုတဲ့စကားမှာလည်းစွမ်းရည်ပြည့်စုံလာတဲ့အခါကျတော့အဲဒီဥပဒနာလည်းဖြစ်လာတာပဲဆိုတော့ ရိုးရိုးပုံစံနဲ့ရှိတဲ့မမြင်တဲ့အရာညှဉ်းခံလို့မမလို့လို့မှာပေါ့လေပါဝါတွေထည့်ပြီးတော့ရှိရင်ရှင်းတယ်လို့ပေါ့တို့ဒီပဲသိမ့်ဖွေးတဲ့ယုံနာသင်္ခါရတရားတွေဒီတော့နည်းနည်းနည်းနည်းကတော့နည်းနည်းတဲ့ဘာဝတရားတွေပေါ့လေဒါလေးကစိတ်ပိုင်းဆိုင်ရာသွန်အားတွေထည့်ပြီးတော့ ကြည့်မှမြင်တယ်ဆိုတာပေါ့ဒီသွားလေးတွေကလည်းပဲရှိအောင်လုပ်ပေးမှဒီသွားလေးတွေကရှိလာရှိလာပြီဆိုလို့ရှိရင်လူလူမြင်လာတယ်ဆိုတာပေါ့လေဒီလိုရှင်းပြလို့ယောဂီတွေလည်းနားလည်ကြတော့နားလည်ပါလိမ့်မယ်နှုတ်ရကြမှာဒါပဲဆိုစိတ်ရှင်းအောင်ပါဒီနေ့ကတော့တဏှာကြီးကျော်သွားတော့ဒီမှာပဲရက်စအောင်ဆို